သာသနာတော်နှစ်2560ခုနှစ်ကောဇာတိဂရိ1389ခုနှစ်ကစုံလာပြည်ကျော်13ရက်ခရစ်နှစ်2019ခုနှစ်မေလ23ရက်အင်္ဂါနေ့အမေရိကန်နိုင်ငံကာလီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယား ဟမုံဘင်းမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်၌ရွှေမင်းဝန်ဆရာတော်ဤအချိန်ပြည့်မာသတိပဋ္ဌာန်ဝိပဿနာတရားစခန်းပွဲ၌မာသတိပဋ္ဌာန်တရားတွေကိုရိုးရိုးသေးသေးနဲ့ကြိုးကြိုးစားစားရှုပွားအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမာကတော့ တတိပဌာနာသုတ်တံဒေသနာတော်မှာလာတဲ့မာတတိပဌံတရားတော်များကိုဘုန်းကြီးမာတတိပဌံကျင့်စဉ်တရားတော်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာပါစောစောပိုင်းကတော့ညနေပိုင်းအချိန်လေးမှာယောဂီများကိုအားပေးတိုက်တွန်းတဲ့တရားလေးတွေဟောပေးဖို့ပါပဲဒါပေမဲ့မနေ့ကဣရိယာပဌာပိုင်းကို ဟောတဲ့အခါမှာစဉ္ညာဣရိယာပုရှုမှတ်ပုံကိုဟောကြားတော့အဲ့ဒီစဉ္ညာဣရိယာပုအဆက်ကိုဘုန်းကြီးဆက်ပြီးတော့ဟောကြားမှာဖြစ်တော့တရက်ကြိုပြီးတော့ဟောရင်အစင်မပြေဖြစ်မှာစို့လို့ဒီနေ့ဆက်ပြီးတော့ပဲဟောကြားပြီးမှာဖြစ်ပါမြတ်စွာဘုရားကကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိ ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားစဉ်မူလီကိစ္ဆံမိတိသွားတိဟူ၍ပဇာနာတိတိဝါတိအောင်ရှုသွားနေတာလေးကိုသွားနေတဲ့အတိုင်းလေးပဲသိအောင်ရှုတာမိမိတို့ထူးထူးခြားခြားတွေသိအောင်ရှုတာမဟုတ်ဘူးသွားနေတာလေးကိုသွားနေတဲ့သူ့သဘောလေးအတိုင်းသူ့သဘာဝလေးအတိုင်းသိအောင်ရှုတာ အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာရှုရမှာဒါကြောင့်သွားတဲ့အခါမှာသွားတယ်သွားတယ်ရှုလို့ရတယ်သွားတယ်သွားတယ်လို့ရှုလို့လည်းရဒီတဲ့ပို့ပြီးတော့စူးစိုက်နိုင်ဖို့အတွက်သွားတဲ့ခိုက်လေးမှာညာချီလေးလှမ်းလိုက်ရင်ညာလှမ်းတယ်ဘယ်ချီလှမ်းတဲ့အခိုက်မှာဘယ်လှမ်းတယ်ဆိုတော့ဒီပုံမှာစေအားလေးပို့ပြီးတော့စိုက်မိသွားတယ် အဲ့ဒီညာလန်းပဲလန်းလန်းနေတာရက်နေတာလားသွားနေတာလားသွားနေတာအဲ့ဒီသွားနေတာလေးကိုရှုနေတာအဲ့ဒီသွားနေတာလေးညာလန်းပဲလန်းလေးကိုတလန်းတစ်ချက်မှတ်နဲ့မှတ်ပြီးသွားနေတာအဲ့လိုတစ်ချက်မှတ်ပြီးနဲ့သွားလို့မိမိဒီအမှတ်ကိုနိုင်နေပြီဆိုရင်နှစ်ချက်မှတ်မယ်ကြွားတယ်ချားတယ် ခြေတော်လေးကြွလာမှုလေးနဲ့ခြေတော်လေးချနင်းလိုက်မှုလေးဒလန်းကိုနှစ်ချက်မှတ်လိုက်တယ်ကြွတာနဲ့ချတာလေးဒီပုံမှာစိတ်အာရုံလေးပို့ပြီးတော့စိုက်ပြရတယ်နှစ်ချက်မှတ်လိုက်တဲ့ခါကျသူ့ကိုနိုင်နိုင်နင်းနင်းနဲ့ယူမှတ်နိုင်ပြီဆိုတဲ့ခါကလည်းကြတော့သုံးချက်မှတ်မရောဘူးကြွားတယ်လမ်းတယ်ချတယ်သူကသူတပိုင်းစီတပိုင်းစီပဲကြွားလမ်းချကြွားလမ်းချဒီလိုမလုပ်အောင် ကြွတယ်လမ်းတယ်ချတယ်ဒဲဆိုတာလေးပါသူ့ဟာသူတပိုင်းပဲကြွတဲ့ခိုက်ကလေးမှာကြွမှုလေးတပိုင်းလမ်းတဲ့ခိုက်ကလေးမှာလမ်းမှုလေးတပိုင်းချတဲ့ခိုက်ကလေးမှာချမှုလေးတပိုင်းအဲ့ဒီမှာတပိုင်းစီတပိုင်းစီတေချာလေးရှုသူ့ကိုရှုတဲ့အခါကလည်းမှမြန်မြန်သွားလို့တော့မရဘူးသူကြတော့သုံးချက်မှတ်နဲ့ရှုမှတ်မဲ့ပုဂ္ဂိုလ်ဟာတေးသေးချာချာကိုပဲ ကြွမှုလေးတစ်ပိုင်းဖဏောင်လေးစပြီးတော့ကြွလာမှုအစအနေကြွမှုလေးဆုံးသွားသည့်တရားတစ်ပိုင်းကြွတယ်သူဆုံးသွားပြီးပြီဆိုမှ နောက်လှမ်းမှုလေးစတဲ့အခါမှာအောက်ကကြည်ပြားလေးလွတ်လိုက်တာလွတ်ပြီးတော့မှရှေ့ကိုလှမ်းလိုက်တဲ့အခါကလေးမှာလှမ်းတယ်ဒါတစ်ပိုင်းအဲဒီမှာလမ်းမှုလေးဆုံးသွားပြီဆိုမှအောက်ကိုချလိုက်တဲ့အခါမှာချတယ် တပိုင်ဖနှောင်းနဲ့ချရမှာမဟုတ်ဘူးခြေဘဝတပြင်းလုံးချတကယ်လို့ဈဉ္ညာမှာခြေလန်းကျဲနေလို့ရှိရင်ယောဂီပုဂ္ဂိုလ်ဟာဖနှောင်းနဲ့သွားကြလိမ့်မယ်ဒါကြောင့်မစိမကြဲရှောင်းရခြေလန်းကျဲသွားရင်တခါတရံမှာချတာနဲ့ကြွတာနဲ့တပြိုင်တည်းဖြစ်သွားတာတည်းအဲ့ဒီမှာနှစ်ခုပြိုင်ပြီးတော့ရှုလို့မရဘူးတစ်ခုကိုပဲရှုရဒါကြောင့် မစိတ်မကြဲလေးရှောက်တဲ့အခါကျတော့မှခြေဘွားတပြင်လုံးချလိုက်တယ်သူချမ်းမှုပြီးသွားပြီဆိုမှနောက်ကကြွားတယ်နောက်ပနောင်လေးကြွားလာရှေ့ကိုလှမ်းတဲ့အခါမှာခြေပြားလေးလှုပ်ပြီးလှမ်းတယ်ချနေလိုက်တဲ့အခါမှာခြေဘွားတပြင်လုံးချတယ်သူပြီးမှကြွားတယ်လှမ်းနေချတယ်သုံးချက်မှတ်တယ် အဲ့ဒီသုံးချက်မှတ်ကိုယောဂီကနိုင်နိုင်နင်းနင်းနဲ့မှတ်နိုင်နေပြီနိုင်နိုင်နင်းနင်းမှတ်တယ်ဆိုတာဘုန်းကြီးတို့ယောဂီများဘယ်နေရာသွားသွားဒီသုံးချက်ရှုမှတ်မှုကိုမလွတ်တော့စွန်းစားသွားလည်းမလွတ်တော့စွန်းစားပြန်လည်းမလွတ်တော့သို့တော့စွန်းစားသွားတဲ့အခါမှာအများနဲ့သွားတာဖြစ်တဲ့အတွက် ကိုကအဲ့လောက်အမှတ်ကိုတေချာဖြည်းဖြည်းလေးစိတ်စိတ်မှတ်နေရင်အခြားပုဂ္ဂိုလ်တွေအတွက်အနှောက်အယှက်ဖြစ်တတ်တယ်။ဒါကြောင့်အများနဲ့တန်းစီသွားတဲ့အချိန်လေးမှာတော့ဒလန်တစ်ချက်မှလေးနဲ့တင်လျော်တယ်။ကိုနောက်ဆုံးမှသွားမယ်ဆိုရင်တော့ကိုဟာကိုသုံးချက်မှတ်ကလေးနဲ့သွားလို့ရတယ်။ဒါဘုန်းကြီးတို့ယောဂီများအတွက်ဒီခုနှစ်ရက်တာတရားစခန်းမှာတော့ဒီအမှတ်လောက်ဆိုရင်လုံလောက်ပါ သို့တော့ဘုန်းကြီးတို့ရဲစီတလာပင်တလာကွယ်နှစ်လသုံးလစသည်အားထုတ်တဲ့ပုဂ္ဂိုလ်ကြတော့ဒီသုံးချက်မှတ်လောက်နဲ့မလုံလောက်တော့ဒီတဲ့ဒီတဲ့ပို့ပြီးတော့စိတ်စိတ်လေးမှန်ရတယ်အဲ့ဒီကံမှာဘာကစမှတ်မလဲဆိုရင်တော့စိတ်ဦးလေးတွေထင်မှတ်တာရှိတယ်သူ့ကိုမမှတ်ခင်မှာဘုန်းကြီးတို့အထက်ကရာဆရာဖွင့်ပြတာရှိတယ် ကြွဆွဲလှမ်းလွတ်ချနင်းဆိုပြီးတော့6ချက်မှတ်တာရှိတယ်ကြွလိုက်တာကိုမှတ်တယ်နောက်ကိုအပေါ်ကိုဆွဲလိုက်တာကိုမှတ်တယ်လှမ်းလိုက်တာကိုမှတ်တယ်လွတ်လိုက်တာကိုမှတ်တယ်နောက်ချလိုက်တာကိုမှတ်တယ်အောက်ကိုဖိနင်းလိုက်တာကိုမှတ်တယ်အဲ့ဒီမှာကြွဆွဲလှမ်းလွတ်ချနင်းဆိုပြီးတော့ 6ချက်မှတ်တာရှိတယ်အဲ့ဒီမှာတေချာယောဂီပုဂ္ဂိုလ်ဟာဖြည်းဖြည်းလေးကိုတေချာတတိကပ်ပြီးရှုမှတ်သွားမှာဒါ6ချက်ကိုမိတယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာအမှတ်ကိုတိုးပြီးတော့မှတ်ရတာရှိပါတယ်ဒီတဲ့ပို့ပြီးတော့တတိအားတွေတမာတိအားတွေကောင်းလာပြီဆိုရင်အဲ့ဒီမှာစိတ်ဦးလေးတွေထင်မှန်ရစိတ်ဦးလေးတွေဆိုတာ ကြွတော့မယ်ဆိုရင်ကြွချင်စိတ်ကပထမစလာတယ်အဲ့ဒီကြွချင်စိတ်ကလေးပထမစလာတာကိုကြွချင်တယ်ကြွချင်တယ်ဒါရုပ်ကိုမှတ်တာလားစိတ်ကိုမှတ်တာလားစိတ်ကိုမှတ်နေတာရုပ်ကမကြွသေးဘူးစိတ်ကကြွခြင်းစိတ်ကလေးကိုပဲယောဂီကရှုနေတယ်။နောက်မှဒီကြွခြင်းစိတ်လေးဆုံးသွားပြီးတော့မှဗဏ္ဍာလေးကစပြီးကြွလာရင် ကြွားတယ်ကြွားတယ်ကြွားတယ်အနည်းဆုံး၃ချက်လောက်မှတ်တယ်ဒီမှာကြွားမှုလေးကို၃ချက်လောက်မှတ်နေတာနော်အဲ့ဒီကနေပြီးတော့မှရှေ့ကိုကြီးကြွပြီးပြအခါကျတော့လှမ်းခြင်းစိတ်ပေါ်သလားမပေါ်သလားကြည့်တကယ်လို့လှမ်းခြင်းတဲ့စိတ်လေးပေါ်လာရင်အဲ့ဒီစိတ်လေးပေါ်တာကိုသိရင်လှမ်းခြင်းတယ်လှမ်းခြင်းတယ်လှမ်းခြင်းတယ်ရှုရ နောက်မှခြေပြားလေးလွတ်ပြီးရှေ့ကိုလှမ်းလိုက်တဲ့အခါမှာလှမ်းတယ်လှမ်းတယ်လှမ်းတယ်လှမ်းမှုမဆုံးမချင်းသွားနေတာခြေလမ်းလေးဟာမြန်သလားနှေးသလားနှေးနှေးလေးပဲအဲ့ဒီမှာလမ်းမှုမဆုံးမချင်းသွားနေတယ်တခါတရံ၃ချက်တခါတရံ၅ချက်ဒီလိုသွားတယ်အဲ့ဒီမှာလမ်းမှုလေးဆုံးသွားပြီဆိုတဲ့အခါကျတော့မှချကျင်စိတ်ပေါ်သလားကြည်မပေါ်ဘူးဆိုရင်ခြားတာလေးကိုစက်မှတ်မယ် တကယ်လို့စိတ်ကလေးကစပြီးချစ်ချင်တဲ့စိတ်ကလေးပေါ်နေရင်ခြားခြင်းနဲ့ခြားခြင်းနဲ့နောက်ခြေတော်လေးတည်ရခြင်းတည်ရခြင်းခြားလိုက်တဲ့အခါကျတော့မှခြားတယ်ခြားတယ်ခြားတယ်ကြမ်းနဲ့ထိတဲ့အခါမှာထိတယ်ထိတယ်မှအဲ့ဒီမှာကိုကျဲဆေကျဲ၁၁ကျဲ၁၂ကျဲအမှန်ဟာအဲ့ဒီလောက်စိတ် ရှင်ဘုရားဒီလောက်စိတ်စိတ်မှတ်တဲ့ပုဂ္ဂိုလ်ရောရှိသလားရှိပါတယ်အဲဒီလိုရှုမှတ်နေတဲ့ပုဂ္ဂိုလ်ရှိပါတယ်အဲဒီရှိတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့နမူနာထားပြီးပြောမယ်ဆိုရင်အခုဘုန်းကြီးတို့ကမ္ဘောဒီးယားနိုင်ငံကိုကျေးဇူးရှင်ချမ်းမြေ့ဆရာတော်ဘုရားကြီးနဲ့ဘုန်းကြီးနဲ့နှစ်ပါးဥဆောင်ပြီးတော့ပင့်သွားတယ်အမေရိကန်နိုင်ငံဝါရှင်တန်ဒီစီဗာဂျီးနီးယားမှာနေတဲ့ ဒေါက်တာဘောပရီသူဟာတရားကိုတကယ်ရိုးရိုးသေးသေးအားထုတ်ပါတယ်တကယ်ကိုလွတ်လွတ်လန်းလန်းအားထုတ်ပါတယ်တကယ်ဆန္ဒပြင်းပြင်းထန်ထန်နဲ့အားထုတ်ပါတယ်ဆန္ဒအားကောင်းမှဝိရိယအားကောင်းတာနော်ဆန္ဒဆိုတာလိုချင်မှုတကယ်လိုချင်တဲ့ပုဂ္ဂိုလ်ကတကယ်ဝိရိယစိုက်လုပ်တာအဲ့ဒီမြို့သမီးကတကယ်ဝိရိယစိုက်လုပ်တယ် သူ့ဘဝမှာတရားမှလွဲပြီးအခြားဘာပဲဖြစ်ဖြစ်ဖြစ်ချင်တာဖြစ်တော့တရားပဲဆိုတဲ့စိတ်မျိုးရှိတယ်။အဲ့ဒီလောက်ကိုဇွဲနဲ့ကြိုးစားတဲ့ပုဂ္ဂိုလ်ပါ။သူကိုယ်တိုင်ဒီတရားတွေကိုကိုယ်တိုင်လက်တွေ့ဓမ္မချမ်းသာကိုသူကိုယ်တိုင်ခံစားရတယ်။ဓမ္မချမ်းသာကိုသူကိုယ်တိုင်တကယ်ကိုနှစ်နှစ်ချိုက်ချိုက်ဝမ်းမြောက်ဝမ်းသာဓမ္မပီတိတွေကိုယ်တိုင်ဖြစ်ရတယ် အဲ့ဒီလိုခံစားရတဲ့အတွက် तू ဒီတရားတွေကို तू ကိုယ်တိုင်ခံစားသလိုသူ့မိသားစုတွေဒီတရားရတာတွေကိုခံစားစေချင်တယ်သူ့ရဲ့မိတ်ဆွေတွေနောက်သူ့ရဲ့နိုင်ငံသူနိုင်ငံသားတွေဒီတရားကို तू ခံစားစေလိုတဲ့အတွက်သူ့ရဲ့နေအိမ်မှာသူ့ရဲ့နိုင်ငံမှာရှိတဲ့ဆရာတော်သမတော်များ သူ့ရဲ့ဓမ္မမိတ်ဆွေများကိုခေါ်ပြီးတော့ဖိမှန်တကပြုပြီးတော့တရားစခန်းပွဲကြီးအကြီးအကျယ်သူလုပ်ခဲ့တယ်။တတူပါဂျီနီးယားမှာအကြီးအကျယ်တရားစခန်းပွဲကြီးငွေကုန်ကြေးချမြောင်များစွာအကုန်ကြခံပြီးတော့လမ်းစည်းတွေပါကုန်ကြခံပြီးတော့လုပ်ခဲ့။ဒါပေမဲ့တရားစခန်းပြီးသွားတဲ့အခါမှာဒီတဲကတယောက်မှမကြံလိုက်ဘူး။တယောက်မှမရလိုက်ဘူးသူ။ အဲ့ဒီမှာသူစိတ်ပြက်လက်ပြက်နဲ့ဘုန်းကြီးကိုရှောက်ပါတယ်။ချမ်းမြေဆရာတော်ကြီးပြင့်ပြီးတော့အိမ်မကိုတကယ်ကြက်ကြက်နက်နက်တရားစခန်းဘုန်းကြီးလှုပ်တာပါ။ "तू မအောင်မြင်ဘူး။သူ့နိုင်ငံသားတွေအတွက် तू ကြိုးစားနေတယ် तू မအောင်မြင်ဘူး။အဲ့ဒီတော့ဘယ်လိုဆက်လုပ်ရမလဲ။ဆန္ဒရှိတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှနောက်ကိုမဆုတ်ရဘူး။တကယ်မဆုတ်တမ်းလုပ်ရင်အောင်မြင်မှာပဲ။အဲ့ဒီတော့ မိမိရဲ့နိုင်ငံသူနိုင်ငံသားတွေဒီတရားတွေပြန့်ပွားစေခြင်းနဲ့အထုတ်စေခြင်းနဲ့ဆိုရင်လူပုဂ္ဂိုလ်များထက်ယဟန်တော်များကိုပို့ပြီးတော့ဆွဲဆောင်ပြီးဆောင်ရွက်ရတာပိုကောင်းတယ်။ဆောင်ရွက်နိုင်ရင်ဆောင်ရွက်ပါဘုန်းကြီးတရားစခန်းမွေးကိုပြင့်လာခဲ့ပါဆိုတော့အဲ့ဒီမှာယဟန်တော်နှစ်ပါးသူ့နိုင်ငံကနေပြင့်လာတယ်။ပြင့်လာပြီးတော့ဘုန်းကြီးရဲ့ဝါဂျတန်ဒီစီမေရီလင်းပြည်နယ် မင်္ဂလာရမကျောင်းတိုက်မှာဆရစ်တရားစခန်းကိုပင်လာပါပင်လာပြီးအာထုတ်စီပါဘုန်းကြီးနဲ့တရားအာထုတ်တဲ့အခါကာလမှာအဲ့ဒီယဟန်တော်နှစ်ပါးအထိုင်လျောက်တတိတမာရီလေးတွေဖြစ်ပါတယ်အဲ့လောက်အထိုင်လျောက်တတိတမာရီလေးတွေဖြစ်တဲ့အခါကာလကြတော့သူတို့နဲ့ဘုန်းကြီးနဲ့ဆွေးနွေးတဲ့ပြောရရင်တော့အင်တာဗျူးပေါ့ဘုန်းကြီးဟောတာလေးကိုစကားပြန်နဲ့ ဘေးကနေဟောပြနေတာတွေအကုန်သူတို့အတန်ကိုဖမ်းယူထားပြီးတော့သူတို့ရဲ့နိုင်ငံမှာရှိတဲ့ထင်ရှားတဲ့ကြော်ကြားတဲ့ဆရာတော်ကြီးထံကိုဒီအတန်ဖိုင်ကိုပို့လိုက်တယ်ပို့ပြီးတော့အဲ့ဒီမှာအတန်ဖိုင်ကိုအဲ့ဒီဆရာတော်ကြီးဖွင့်ပြီးနားထောင်ပြီးတော့အဲ့ဒီမှာဘုန်းကြီးကိုသူတို့နိုင်ငံကိုရအောင်ပြင်ရမယ်ဆိုပြီးတော့ပြင်ခိုင်းပါတယ်အဲ့လိုပြင်ခိုင်းတဲ့အခါဘုန်းကြီးလည်းလက်ခံပေးပါလက်ခံပေးပြီးတဲ့အခါကလည်းကြတော့ ဆောင်ရွက်ဖို့ရအဲ့ဒီမှာဆောင်ရွက်ရမယ်အကြောင်းလိုက်ဆရာတော်ကြီးကမကြမ်းပါလေအတွက်တစ်နှစ်လောက်ကြာသွားတယ်အခု၄နှစ်၅နှစ်လောက်ကြာမှသူအောင်မြင်တယ်အခုအေဗီ22ရက်နေ့ကဘုန်းကြီးတို့ကိုပြင်သွားတယ်23ရက်နေ့မှာတရားစခန်းစပါယောဂီပေါင်း960ကျော်ရှိပါတယ်ဒါနေရာထိုင်ခင်းအခက်ခဲကြောင့်တကယ်လို့သာ နေရာထိုင်ခင်းရှိမယ်ဆိုရင်ထောင်းချီပြီးတော့ရှိမယ်ယောဂီပါ တခါမှလည်းပဲဒီတရားတွေကိုသူတို့မနာကြဘူးပါဘူးမကျင့်ပွားဘူးပါဘူးအဲ့ဒီမှာတရားစခန်းပွဲကြီးကိုဘုန်းကြီးတို့စကားပြန်အဆင့်ဆင့်နဲ့ဘုန်းကြီးတို့တရားပြီးတရားပြခဲ့ရတာအဲ့ဒီတရားစခန်းပွဲကြီးကိုအကုန်ကြခံပြီးတော့အားလုံး၁၀ရက်တိုင်တိုင်ကြွေတာမွေးတာတွေအားလုံးအကုန်လုံးအာယုံစွာနေစွာညနေဖြောရမကအေးနောက်ပြီးတော့မိရိကလိုက်မဲ့ဘုန်းကြီးတို့မြန်မာ ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များလိုက်လူကပုဂ္ဂိုလ်လိုက်နိုင်နေဆိုတော့ဈေးစကအကုန်ကြခံဟိုမှာတဲကူတဲ့နေရာဟိုတဲကစပြီးအကုန်ကြခံပြီးတော့နောက်ဘုန်းကြီးတို့မြန်မာနိုင်ငံကလည်းပဲဆရာတော်တန်ဃာတော်ကြီးတပိကပိယရင်းနဲ့အားလုံးကိုဖိမှန်တကပြုဈေးစကရောဟိုတဲကရောအကုန်လုံးကုန်ကြခံပြီးတော့အဲဒီမှာဖိမှန်တကပြုပြီးတော့တရားစခန်းဘိုးကြီးလှုပ်တဲ့အဲဒီဒေါက်တာဘောပလီဟာဘုန်းကြီးတို့ဈေးညံလျှောက်တဲ့အခါမှာအခုဘုန်းကြီးပြောတဲ့ စိတ်ဦးစိတ်ဆာကစပြီးမှတ်ချက်ပေါင်းများစွာကိုတကယ့်စီးစီးဆက်ဆက်မှတ်နိုင်ပါတယ်အခုလည်းပဲမြန်မာနိုင်ငံမှာအခုတရားစခန်းပြီးပြီဆိုတာနဲ့3လချမ်းမြေ့တဲ့ဆရာတော်ကြီးထံမှာအခု3လတရားထုတ်ဖို့ကြံနေရပါပြီ။ဒါရင်လောက်တကယ်ကြိုးစားပြီးတော့တကယ်အလိုလိုရင်ဒီလောက်အမှတ်စိတ်စိတ်ကလေးအရှင်ပြန်မှတ်နိုင်ပါမလားလို့အထင်ကြီးပျောက်သွားပါမယ်။သူ့ကိုမြင်လိုက်ရင်အလုံးပျောက်သွားပါမယ် သူဟာဈဉ္ညာလျှောက်တဲ့နေရာတွေမဟုတ်ပါဘုန်းကြီးတို့ကစွမ်းစားတဲ့နေရာကိုကြည့်မယ်ဆိုရင်လည်းပဲသူဟာစွမ်းတက်လို့သူ့ရဲ့ဝမ်းနဲ့ရောက်ဖို့အတွက်မှတ်ချက်ပေါင်းများစွာမှတ်နိုင်တဲ့ယောဂီပါမှတ်ချက်ပေါင်းအများကြီးမှတ်နိုင်တဲ့ပုဂ္ဂိုလ်ပါမစားခင်ပြုပြင်နေတဲ့အမှတ်တွေကကအမတန်ကိုစိတ်ပါနေအဲဘုန်းကြီးတို့ဒီမှာသူနှစ်စဉ်နှစ်စဉ်ဘုန်းကြီးရဲ့တရားစခန်းပွဲမှာနှစ်စဉ်ဝင်တာဘုန်းကြီးလက်ထောက်ခွန်ကစပြီးတော့ ဒီအမေရိကန်နိုင်ငံမှာဘုန်းကြီးရောက်ပါတယ်တရားစခန်းပွဲအဲ့ဒီကစပြီးတော့သူဟာနှစ်စဉ်ဘုန်းကြီးရဲ့တရားစခန်းပွဲဝင်ပါတယ်ဝင်တဲ့အခါမှာလေတကယ်ကိုဘေးကယောဂီတွေအတုယူရလောက်အောင်စံပြယောဂီတယောက်ဖြစ်ပါတယ်ရှုမှတ်တဲ့နေရာမှာထိုင်တဲ့နေရာမှာပဲကြည်ကြည်ဈဉ္ညာနေရာမှာပဲကြည်ကြည်စားတဲ့တောက်တဲ့နေရာမှာပဲကြည်ကြည်နောက်ဆုံးတရားလျှောက်တဲ့နေရာမှာကိုပဲအတုယူရလောက် ဘင်းရပုဂ္ဂိုလ်တွေဟာသူလျှောက်နေတဲ့အချိန်မှာတတ်တန်လာပြီးတော့နာကြားတဲ့အဆင့်ထိအောင်ရောက်တယ်။အဲဒီလောက်ထိအောင်လက်တွေ့ကြကြရှောင်းနိုင်တယ်။သူဟာတစ်ခုချင်းတစ်ခုချင်းရဲ့အတွေ့အသိတွေကိုအကုန်လုံးပြောနိုင်တယ်။အဲလောက်ဒါကြောင့်အသေးစိတ်အမူအရာလေးတွေအခုဘုန်းကြီးပြောပြတာစိတ်ဥစိတ်ဆက်လေးကစပြီးတော့စိတ်ကလေးကြွချင်စိတ်ကလေးမပေါ်ခင်ပေါ်နေပြီဆိုရင်အဲ့ဒီကြွချင်စိတ်ကလေးကိုမှတ်တယ် အဲ့ဒီကြွချင်စိတ်လေးကြောင့်ခြေတော်လေးဖနောင်လေးကြွလာတဲ့အခါမှာအဲ့ဒီကြွမှုလေးရဲ့အစင်းစင်းကိုရှုမှတ်ယူတယ်။လမ်းမှုလေးရဲ့အစင်းစင်းချမ်းမှုလေးရဲ့အစင်းစင်းဒါလေးတွေကိုအကုန်လုံးခြင်စိတ်ကစားပြီးတော့ရှုမှတ်နိုင်လာတယ်။အဲ့ဒီလောက်ကြိုးစားရမှာ။အဲ့ဒီလောက်ကြိုးစားပြီးရှုမှတ်နေဒီပေါ်မှာရှုတဲ့အာယုံပေါ်မှာရှုစိတ်လေးဆွဲဆွဲမြဲမြဲတည်နေတဲ့အချိန်မှာလောဘကိလေသာဝင်နိုင်သေးရဲ့လား။ဒေါသမောဟကိလေသာဝင်နိုင်သေးရဲ့လား။ ဘာကြောင့်မဝင်နိုင်တာလဲတတိမြဲလို့လားမမြဲလို့လားလောဘဒေါသမောဟဆိုတာအညစ်အကြေးတွေစိတ်ရဲ့အညစ်အကြေးတွေအဲ့ဒီအညစ်အကြေးတွေမဝင်လာနိုင်တော့ဘူးဆိုရင်ဒီစိတ်ဟာညှဉ်းနှွမ်းတဲ့စိတ်လားစင်ကြယ်တဲ့စိတ်လားတကယ်ကိုစင်ကြယ်နေတယ်လုံးဝကိလေသာလုံးဝမကတ်နိုင်လောက်အောင်စင်ကြယ်နေတယ်အဲ့ဒီလောက်ကိုအမတ်တတိမြဲမြဲရှုမှတ်နိုင်လေပို့ပြီးတော့စင်ကြယ်လေပါ အဲ့ဒီတော့ပိုပြီးစင်ကြယ်သွားတော့ကိလေသာဆိုတဲ့အညစ်အကြေးတွေမဝင်နိုင်ဘူးအကုသိုလ်တွေမဝင်နိုင်တော့ဘူးဆိုရင်ဒီရှုစိတ်ကလေးကြီးတဲ့စင်ကြယ်နေတဲ့ယောဂီရဲ့တန်တန်မှာချမ်းသာနေမလားဆင်းရဲနေမလားအလွန်ကိုချမ်းသာနေဈဉ္ဉံလျှောက်ရင်းတဲ့ကိုတကယ်ကိုဓမ္မရတ္တဓမ္မချမ်းသာတကယ်ကိုတရားရတာတွေ့နေဈဉ္ဉံအမှတ်ကိုမပြတ်နိုင်တော့ မလွတ်နိုင်ဘူးတဏှာကြီးထိုးသွားလို့လေထုံမှမသိဘူးနှစ်နာရီကုန်လုံးလဲကုန်မှမသိဘူးသုံးနာရီကုန်လုံးလဲကုန်မှမသိဘူးအခုဘုန်းကြီးတို့ယောဂီများဈဉ္ညာလေးခဏလျှောက်ပြီးပြန်ထိုင်နေတယ်ဟိုမှာလုံးဝတဏှာကြီးနှစ်နာရီဒီလိုကိုပဲစင်တိုင်းစက်တိုက် ရှုမှတ်ပြီးတော့နေတာပါအဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ဟာဈဉ္ညာရှုမှတ်ရင်းနဲ့တရားသဘောတွေတွေ့သလားမတွေ့ဘူးလားတရားသဘောတွေတွေ့တယ် တကယ်ကိုဈဉ္ညာလျှောက်ရင်းနဲ့သူ့ရဲ့ရွေသဘောတင်းသဘောတောင်းသဘောပေါ်သဘောလေးသဘောမာသဘောပြောသဘောပူသဘောအေးသဘောအကုန်လုံးသိနေတယ်။ဒါရှုလို့ရှုစိတ်ကလေးဟာရှုမှတ်တဲ့အာယုံပေါ်မှာနေလို့လားမနေလို့လားနေအောင်ရှုကြည့်ပါ။နေအောင်ရှုကြည့်ရင်တကယ်ပညာဆိုတဲ့တရားကြီးပြောက်ပြီးတော့ပရမတ်အဲ့ဒီသဘောလေးတွေကြီးတွေတွေ့မယ်။သဘောလေးတွေတွေ့နေပြီဆိုတာ တရားတွေ့တာဘာတွေ့တာလဲတရားဆိုတာဘုန်းကြီးတို့ယောဂီများထင်းနေမှာအလင်းရောင်နေအာယုန်နေအယိုးစုတွေလူသေးကောင်းနေဟာဖះကြောင်းကံနေဒါတွေမြင်တာကိုတရားလို့ထင်တာဒါအာယုန်နေပါတကယ့်တရားက ရုပ်တဘောနာမ်တဘောတရားကဘာတဘောလဲဟင်းအခုဒီမှာသဘောလေးကိုသဘာဝလေးကိုမြင်နေပြီဆိုရင် အဲ့ဒီတင်းမှုလေးတွေတောင်းမှုလေးတွေပေါ်မှုလေးတွေပူမှုလေးတွေအေးမှုလေးတွေလေးမှုလေးတွေဆိုတာဓာတ်သဘောတွေကြီးတယ်။ဘာသဘောတွေလဲ။အဲ့ဒီဓာတ်သဘောတွေအားလုံးဟာရှုတရားတွေ။ဘာတရားတွေလဲ။သိနေတဲ့စိတ်ကလေးကကျင်အားလုံးဟာဒီမှာဈဉံကြွတိုင်းလှန်တိုင်းခြတိုင်းရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာဘာနဲ့ဘာပဲတွေ့နေတယ်။ အဲဒီမှာပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတဲ့အစွဲတွေပယ်နိုင်သလားမပယ်နိုင်ဘူးလားလုံးဝအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိမပြုတ်ဘူးလားလုံးဝပြုတ်နေတယ်တေချာလေးရှုနိုင်တယ်တေချာဒီပေါ်မှာရှုနေတဲ့အခါကလည်းကြတော့ဒီဈဉ္ညာအာယုပေါ်မှာမိနေပြီမိနေတဲ့အခါကျတော့ဒီမှာဈဉ္ညာရဲ့ခြိတလန်းသို့မဟုတ် တကြွလေးကြွလိုက်တာနဲ့ကြွမှုလေးဖြစ်ပြီးရင်အဲ့ဒီကြွမှုလေးဆုံးသွားတာနဲ့ဘာဖြစ်သွားတာလဲပြက်သွားတယ်။လှမ်းမှုလေးစလိုက်တာနဲ့ဖြစ်လာတယ်လှမ်းမှုလေးဆုံးသွားရင်ဘာဖြစ်သွားလဲပြက်သွားတယ်။ချမ်းမှုလေးစလိုက်တာနဲ့ချမ်းမှုလေးဆုံးသွားရင်ဘာဖြစ်သွားလဲအဲ့ဒီထဲမှာအခုဘုန်းကြီးစောတော်ကပြောရတဲ့ကတကြွပြီးတကြွတကြွပြီးတကြွတကြွပြီးတကြွသုံးချက်လောက်မှတ်နိုင်ရင်သုံးချက်ဖြစ်ပြမတွေ့ဘူးလား။ ငါးချက်မှတ်နိုင်ရင်ငါးချက်ဖြစ်ပြမတွေ့ဘူးလားေးအဲ့ဒီမှာကြွားမှုလေးတဆင်ပြက်လိုက်ကြွားမှုလေးနောက်ထပ်အသစ်ပြက်လိုက်ပြက်လိုက် နောက်ထပ်ကြွားမှုလေးသင်ပြက်လိုက်ပြက်လိုက်နဲ့ကြွားမှုလေးကိုတကြွားကြွားတယ်ကြွားတယ်ရှုနေတဲ့အချိန်မှာကိုပဲဖြစ်ဖြစ်ဒီနည်းနည်းလေးလားအများကြီးလားအများကြီးတွေ့သွားမယ်အများကြီးကိုတွေ့သွားမယ်ဘုန်းကြီးတို့ယောဂီများအဲ့ဒီလိုဖြစ်မှုပြက်မှုကို တွေ့နေပြီမြင်နေပြီဆိုရင် မမြဲတာကိုယောဂီပုဂ္ဂိုလ်ဟာဖြစ်ပျက်ကို မြင်နေတဲ့ပုဂ္ဂိုလ်ဟာမာနကင်းတယ်တဲ့။ပါကင်းတယ်။ဘာလို့လဲဆိုတော့လောကကြီးမှာအားလုံးဟာအကုန်လုံးဘုန်းကြီးတို့အသက်ရှိတာရောမရှိတာရောအားလုံးဟာမြဲတာလားမမြဲတာလားကဲမိမိတို့ပညာတတ်တဲ့ပုဂ္ဂိုလ်တွေရောမြဲသလားမတတ်တဲ့ပုဂ္ဂိုလ်တွေရောမြဲသလားချမ်းသာတဲ့ပုဂ္ဂိုလ်တွေရောမြဲသလား ဆင်းရဲတဲ့ပုဂ္ဂိုလ်တွေရောမြဲသလားယာရုရှိတဲ့ပုဂ္ဂိုလ်တွေရောမြဲသလားယာရုမရှိတဲ့ပုဂ္ဂိုလ်တွေရောမြဲသလားမမြဲမှန်သိနေမှာတော့ဘယ်မလဲမာနဆိုတာရှိဦးမလားလုံးဝမရှိတော့မာနကိုပင်နိုင်တယ်မမြဲတာကိုဒီကဲဖြစ်ပြဉာဏ်ကိုပေါ်ပြီးစီတာမန်ဘုန်းကြီးကဖြစ်ပြဖြစ်ပြဆိုတာနဲ့ကိုယ်ကလိုက်ဖြစ်ပြနေလို့တော့ကတော့ပင်နိုင်မှာမလားလုံးဝမပင်နိုင်ကိုယ်တိုင်ဉာဏ်နဲ့သိနေမှာ ဉာဏ်ဆိုတဲ့နေရာမှာစိတ်နာမယစဉ်းစားပြီးတော့သိတဲ့ဉာဏ်စိတ်နာမယဉာဏ်ပဲဒါနဲ့လည်းမပင်နိုင်ဘူးဘုန်းကြီးတို့ဖတ်ထားလို့မှတ်ထားလို့သို့မဟုတ်နာကြားထားလို့သိတဲ့အတိနဲ့လည်းပယ်နိုင်မှာမဟုတ်ဘူးတကယ်ပယ်နိုင်မှာကဘာဝနာမယညာရှုမှတ်ရင်ပွားများရင်အာထုတ်ရင်လည်းသိတဲ့ညာအဲ့ဒီညာနဲ့မှဒီမာနဥပယ်နိုင်တယ် နောက်ဒီဖြစ်မှုပြစ်မှုတွေအမြဲတမ်းဒီမြင်တာလည်းရှုလိုက်ဖြစ်ဖြစ်ကြားတာရှုလည်းဖြစ်ဖြစ်နာနာရှုလည်းဖြစ်ဖြစ်ဒီဖြစ်ဖြစ်နေတဲ့သဘောပဲကြားတဲ့အတန်လေးတွေများဆိုရင်ပို့ပြီးတော့ဘုန်းကြီးတို့ယောဂီများတေချာနားထောင်ကြည့်ပို့ပြီးတော့ဖြစ်ဖြစ်မြင်နေတယ်အတန်လေးတွေဟာပထမအတန်နဲ့ဒုတိယအတန်ဒုတိယအတန်နဲ့တတိယအတန်တတိယအတန်နဲ့သုတ္တအတန်အတန်တွေရဲ့ဖြစ်ပြီးပြက်သွားပုံ ပြောင်းလဲသွားပုံဟာပိုတောင်းထင်ရှားသေးတယ်အဲတော့ အာယုံနဲ့တွာတာ6တွာတာကပေါ်သမျှအာယုံတွေရှုနေရင်လည်းမြဲတာတွေ့မလားမမြဲတာတွေ့မလားအဲဒီလိုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေကိုယ်အကျူလေကိုယ်ခန္ဓာကြည့်လေဖြစ်ဖြစ်သူများခန္ဓာကြည့်လေဖြစ်ဖြစ်အားလုံးဟာဖြစ်ပြီးပြက်နေတဲ့သဘောကြီးတဲ့မြင်နေပြီဆိုမှတော့တရားထားတဲ့ခန္ဓာကိုယ်ကြီးဟာအာကိုလောက်သလားအာမကိုလောက်ဘူးလားအာမကိုလောက်ဘူးလားအာမကိုလောက်တကယ်ကိုဆင်းရဲဘုန်းကြီးတို့ ဘုန်းကြီးရန်ကုန်မြို့ကိုရောက်စားတငယ်ချင်းဦးစင်းတစ်ပါးကသူ့ရဲ့မိတ်ဆွေတွေဆွေမျိုးတွေစီသွားခြင်းနဲ့ဆိုတော့အရှင်ပြန်လိုက်ခဲ့ပါဆိုတာနဲ့သူနဲ့ခေါ်သွားလို့လိုက်သွားတယ်ရွှေဒဂုံဘုရားကြီးရဲ့အရှိဘက်ဘုန်းကြီးတို့အရှိဘက်ကျောင်းတက်ကြီးတွေအများကြီးရှိတယ်အရှိဘက်တယ်အဲ့ဒီမှာကျောင်းတက်ကြီးတွေအများကြီးထဲမှာသူသွားပြီးတော့ ကျောင်းတိုက်တွေကလည်းဇယံအိုတွေရောဇယံပြစ်တွေရောကျောင်းတိုက်ကြီးတွေကရောပြိုကြတော့မလို့ပဲအမိုးတွေပြတ်တော့မလို့ပဲအဲ့ဒီကျောင်းတိုက်ကြီးတွေမှာသူ့ဆွေမျိုးကြီးအဲ့ဒီဟာနဲ့နေတော့ဘုန်းကြီးကြံကြံထိုင်နေရမှတော့ကြောက်တယ်မတော်လို့များပြိုကြလိုက်ရင်ဆိုတဲ့စိတ်ဒါနဲ့အဲ့ဒီဟာသူ့ဆွေမျိုးတွေမေ့ကြည့်တယ်ဒီတဲ့နေရတာမကြောက်ဘူးလားကြောက်တာပေါ့ဗျာအပြစ်ကြီးတဲ့နေရတာဟော ဒီပစ္စည်းရရနေပြီအပြက်ကြီးကိုရနေတယ်လို့သိတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာချမ်းသာမလားဆင်းရဲမလားကြည့်လေဒီတိုက်အိုကြီးအိမ်အိုကြီးတဲ့နေရတဲ့ပုဂ္ဂိုလ်ဟာအများနဲ့ဘယ်ချိန်မှပြူကြမှာပါလိမ့်နေရတာစိုးရင်ကြောက်ရွံ့ထိတ်လန့်ပြီးဆင်းရဲနေတယ်လို့ပဲဒီခန္ဓာအပြက်ကြီးကိုမြင်နေရတဲ့ပုဂ္ဂိုလ်တွေ့နေရတဲ့ပုဂ္ဂိုလ်ဒါကြီးပိုင်ဆိုင်ထားရတဲ့ပုဂ္ဂိုလ်ဟာတကယ်ကိုဆင်းရဲတဲ့ဒုက္ခကိုသိချတွေ့နေတယ်ဒါသင်္ခါရဒုက္ခကိုမြင်တာဘာဒုက္ခကိုမြင်တာလဲသင်္ခါရ ယောဂီတို့မြင်အောင်ရှုရမှာကအခုခန္ဓာလို့ဒူးနာလို့ခေါင်းကိုက်လို့ဒီဝေဒနာကိုရှုရမှာမဟုတ်ဘူးတကယ်မြင်မှကသင်္ခါရဒုက္ခကိုမြင်ရမှာအခုမြင်နေတာယောဂီတို့မြင်နေတာကဝိပရိနာမဒုက္ခဘာဒုက္ခလဲခန္ဓာကြီးကဖောက်ပြန်လို့ဆင်းရဲတာဘာဖြစ်လို့ဆင်းရဲတာဟေးစောစောကအကောင်ဟောအခုခါနားလာပြန်ပြီ စိုးစိုးကအကောင်းခုခါးကြီးနားလာပြန်ပြီထိုင်ရတာကြာလို့အဲ့ဒါဖောက်ပြန်နေတာစိုးစိုးကအကောင်းပဲအခုဒီမှာကျန်းနေထိထားတဲ့နေရာပူးနေပြန်ပြီဖောက်ပြန်နေတာအဲ့ဒီဖောက်ပြန်လို့ဆင်းရဲတာတော့တိယုံနေတော့ဖြင့်အဲ့ဒီပုဂ္ဂိုလ်ဘာမှဖြစ်သေးဘူးတကယ်ကိုသင်္ခါရဒုက္ခဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အဲ့ဒီဖြစ်မှုပြက်မှုတွေမပြတ်နေစေလို့ဆင်းရဲတဲ့ဒုက္ခကိုမြင်ပြီဆိုရင်တဏှာကင်းတယ်။ဘာကင်းလဲ။ တန်းလောက်ဆင်းရဲတုံးကြီးကိုကိုနှစ်သက်တာမြန်လို့တာရှိပါအောင်မလားမရှိနိုင်တော့ဘူးဒါကြောင့်မို့တဏှာကင်းတယ်အဲ့ဒီတဏှာတွေကင်းရင်သင်္ခါရဒုက္ခမြင်အောင်ကြည့်ဟောအစိုးမရတဲ့အနတ္တဒီဖြစ်မှုပြမှုတွေကနှိမ့်စင်လို့ဆင်းရဲတာကိုဘုန်းကြီးတို့ယောဂီများဒီဆင်းရဲတွေမလာပါနဲ့လို့တားလို့ရမလားယုံနံရရင်ဒီဆင်းရဲမလာဘူးလားကိုယ်ပိုင်သလားမပိုင်ဘူးလားအစိုးရသလားမရဘူးလား အဲ့ဒီအစိုးမရတဲ့တရားကိုအတ္တခေါ်မလားအနတ္တခေါ်မလားကဲခန္ဓာကိုယ်ကြီးကိုအနတ္တတရားတွေတရားတွေကပြနေတာနော်ဒါပေမဲ့ကိုကညံမပေါ်တော့သိကုန်မသိဘူးတရားတော်မို့တရားရှာရင်ကိုမှတွေ့တယ်ဘယ်မှတွေ့လဲတရားပြောင်းရင်ဘယ်မှရှာမှာကိုမှပဲရှာဘယ်မှသွားမရှာနဲ့ကိုမှရှာခန္ဓာထဲမှာဒီမှာတုအနိစ္စတွေလည်းပြနေတယ်ဒုက္ခတွေလည်းပြနေတယ်အနတ္တတွေရောမပြဘူးလား ကဲဒီတိုင်းပြနေတာပဲအဲ့ဒီသဘောကြီးမြင်ပြီအနတ္တသဘောမြင်ပြီဆိုရင်တဏမာနဒိဋ္ဌိကင်းတယ်ဘာကင်းသွားလဲအေးဘုန်းကြီးတို့ယောဂီများတဏယမာနရဲ့ဒိဋ္ဌိရဲ့ကင်းခြင်းရင်မမြဲတဲ့သဘောမြင်အောင်ရှုဆင်းရဲတဲ့သဘောမြင်အောင်ရှုအဆိုးမရတဲ့သဘောမြင်အောင်ရှုရှုရမှာကဘယ်နေရာဘယ်ဌာနလဲထိုင်ရင်လည်းမြင်အောင်ရှုရရင်လည်းမြင်အောင်ရှုသွားရင်လည်းမြင်အောင်ရှုအိပ်ရင်လည်းမြင်အောင်ရှု စားရင်တောက်ရင်ဘယ်ချိန်ဖြစ်ဖြစ်ဒီသဘောလေးမြင်အောင်ရှုနေရမယ်။အဲဒီဟာရှုရင်တဏမာနအဲဒီလိုမြင်ပြီးအနိစ္စဒုက္ခအနတ္တသဘောဒီလက္ခဏာတွေထင်ပြီးဆိုရင်တဏမာနဒိဋ္ဌိကင်းတယ်။ဒီတိုင်းရှုသွားရမယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဈဉဏ်လေးရှုရင်းနဲ့တရားလဲတွေ့နိုင်တယ်တရားရောမရနိုင်ဘူးလား။ကဲဘုန်းကြီးမနေ့ကပြောခဲ့တယ်သူပါဒယဟန်ကြီး။ ထိုင်ရှုမှတ်ရင်ယဟနာဖြစ်တာလားဈဉ္ညာလျှောက်ရင်လားဈဉ္ညာလျှောက်ပြီးတော့ယဟနာဖြစ်နိုင်တယ်ဘုန်းကြီးတို့ယောဂီများလည်းဈဉ္ညာလျှောက်ရင်းနဲ့အပေလွတ်နိုင်တဲ့သောတာပန်လည်းဖြစ်နိုင်တယ်တဂရကံလည်းဖြစ်နိုင်တယ်အနာကံလည်းဖြစ်နိုင်တယ်ပါရမီရှိရင်ယဟနာထီအောင်ဖြစ်နိုင်ဘူးလားယဟနာထီအောင်ဖြစ်နိုင်တယ်တကယ်လို့မိမိအခုပြောတဲ့အတိုင်းဈဉ္ညာအမှတ်ကိုကြိုးစားပြီးရှုရယ်ကြိုးစားပြီးအားထုတ်တယ် ဒါပေမဲ့လို့ကို့မှာတမာရီလည်းကောင်းကောင်းမဖြစ်ဘူးတမာရီလေးတော့အထက်လျောက်ဖြစ်တယ်ညံလည်းမပေါ်ဘူးဘာမှအားငယ်စရာမရှိပါဘူးဒီအထုရတဲ့9ရက်လောက်ပါရမီပြည့်ပဲစိတ်ထဲမှာထားလို့ရပါဒီအလေးကျင့်လေးအထုနေလေးရသွားရင် ကိုယ့်အိမ်ကိုယ်မှာလည်းအထုလို့မရဘူးလားကဲကိုယ့်အိမ်ကိုယ်မှာလည်းပဲအင်တန်တိတ်ဆိတ်တာပဲ ဒါမှမဟုတ်ဘုန်းကြီးကပြောတယ်တရားရှာရင်ဘယ်မှာသွားရှာမလဲဘယ်မှာအားထုတ်မလဲဆိုအမေရိကသွားတာဘုန်းကြီးပြောတယ်။ဟာရှင်ပြတို့ကုဒီကအမေရိကလူတွေကမြန်မာနိုင်ငံလိုက်မလို့လေမဟုတ်ဘူးမြန်မာနိုင်ငံမလိုက်လေဒီမှာအားထုတ်ဘုန်းကြီးပြောတယ်။မြန်မာနိုင်ငံမတိတ်ဆိတ်ဘူးဆူညံနေရတော့မြတ်စွာဘုရားဟောတာတာနော်စိတ်ငြိမ်တဲ့နေရာအရိညာကတော်ဝါရုက္ခမူလကတော်ဝါသုညကာရကတော်ဝါမင်းတို့စိတ်ငြိမ်တဲ့နေရာသွားအားထုတ်ပြောတာမြန်မာနိုင်ငံဆူလိုက်တာ တန်ရဆူးနေတာပဲမြဲတာနေတော့တောရက်ဒီမှာဟိုဆိုမြတ်စွာဘုရားတောရက်ကိုသွားတယ်အခုတောရွာတွေသွားလိုက်လည်းမရဘူးဆူးနေတာပဲတန်ချစ်စိတ်ကပွင့်တာအဲဒီတော့ဒီမှာကြတော့တိတ်ဆိတ်နေတာရက်ွက်သေးသွားတိတ်ဆိတ်နေတာပင်နေကြည့်လိုက်တယ်လူမရှိတယ်လို့ပဲဒါပေမဲ့အိမ်ထဲမှာလူရှိတယ်ကိုယ့်ဟာကိုယ်ပဲအိမ်ထဲမှာနေတယ်တိတိဆိတ်ဆိတ်ဒါမှမဟုတ်မြန်မာနိုင်ငံနဲ့ဘုန်းကြီးကဒီနိုင်ငံမှာကြည့်တယ် ဩမြန်မာနိုင်ငံမှာငရုနိုင်ငံကပုဂ္ဂိုလ်တွေကအိမ်တော့ဆောက်ထားတယ်ဒါပေမဲ့အိမ်ထဲမနေဘူးပြင်မဲ့ထွက်ထွက်နေတယ်ပြင်မဲ့ထွက်ထိုင်နေကြတယ်ပြင်မဲ့ထွက်နေတယ်ဒီနိုင်ငံကလူတွေကမဟုတ်ဘူးရောက်တာနဲ့လူတောင်ပြင်မဲ့ရှိမှမသိဘူးအိမ်ထဲဝင်သွားတယ်အိမ်ထဲဝင်သွားတယ်အိမ်ထဲမှာပဲနေကြတယ်ဟိုမှာကပြင်မဲ့ထွက်နေကြတယ်ဒါကြောင့်မို့ဟိုမှာကအတန်နေစူညံနေသို့တော့ တခင့်တရားစစ်တရားမှန်တွေကိုကြာကြာနာနာသုံးသင်ညွှန်ပြနိုင်တဲ့ဆရာကောင်းတမားကောင်းတွေမရှိဘူးလားရှိတယ်အဲ့ဒီဆရာကောင်းတမားကောင်းတာအမိကိုရပြီးတော့ကိုရိုးရိုးတည်တည် ကြိုးစားမယ်အထုတ်မယ်ဆိုရင်တမာရီရောဖြစ်နိုင်တယ်ဝိပဿနာဉာဏ်ရောမဖြစ်နိုင်ဘူးလားဒီပါရမီရှိမယ်ဆိုရင်တော့ပဲလွတ်နိုင်တော့တဲ့ဉာဏ်စင်တန်းနေတိအောင်မရနိုင်ဘူးလားတကယ်လို့အဲ့ဒီလောက်မှအစဉ်တန်းမရသေးဘူးဆိုရင်တောင်မှဘုန်းကြီးတို့ယောဂီများ အကျိုး၅မျိုးရမယ်တဲ့အကျိုးဘယ်နှမျိုးရမှာလဲ၅မျိုးရမယ်တဲ့အတ္တနာခမောဟောတိတဲ့မြတ်စွာဘုရားကအတ္တနာခမောဟောတိဆိုတာခရီးရှည်သွားနိုင်တဲ့အကျိုးရတယ်။ဘာအကျိုးရမှာလဲ။အေးဈဉ္ညာလျှောက်ရင်ခရီးရှည်ရှည်သွားနိုင်တယ်။ဈဉ္ညာမလျှောက်ရင်သွားကိုမသွားနိုင်ဘူး ကိုနန်းဒီနန်းလေးထသွားလိုက်လှုပ်လိုက်ရင်ဘာဖြစ်လဲမောအဲ့လိုပုံကိုကြီးဘုန်းကြီးကိုယ်တိုင်တွေ့ဘူးတယ်ဘုန်းကြီးတို့မြန်မာနိုင်ငံမှာသမတရုပ်ရှင်ယုံနာမှာလမ်းလေးတလမ်းလောက်ကြုံမယ်လို့ဘုန်းကြီးထင်တယ်သူ့အိမ်မှာနှစ်ကောက်သုံးကောက်ဘုန်းကြီးတို့ရောက်ဘူးတယ်ဒါကြာပါပြီနှစ်ပေါင်း40လောက်ရှိနေပါပြီအဲ့ဒီအိမ်ကိုရောက်ဘူးလားသုံးတန်းအိမ်ကြီးအကျယ်ကြီးပဲအကြီးကြီးပဲချမ်းသာလိုက်တာ ဘုန်းကြီးတို့ဒီမွန်ပြည်နယ်ဘက်ကသူ့ရဲ့နာမည်ကိုလည်းမှတ်မိတယ်ဒကမာကြီးကဒေါ်ပန်းထဲတယ်သို့တော့တရုတ်တရုတ်လူမျိုးအသားမဲလို့တွေ့မဲလိုက်တဲ့အတွက်ငချစ်တရုတ်နဲ့တူတယ်သူကအသားမဲတယ်ဒကမာကြီးကဒါပေမဲ့သိချမ်းသာတဲ့ခါကျတော့ဒီအလုလုလုတဲ့ပုဂ္ဂိုလ်ကြီးခိုင်းစီတွေနဲ့အများကြီးနဲ့ဆိုတော့ဒကမာကြီးကအိမ်ပေါ်မှာပဲစားတယ်အိမ်ပေါ်မှာပဲတောက်တယ်အိမ်ပေါ်မှာအင်းညက်လက်ကြည်ကြီးဆိုတော့ အဲ့ဒီလိုနေတာနောက်ပိုင်းကျတော့ဟောမစင်မတက်တဲ့အခါကလည်းကျတော့လူကမလှုပ်ရှားတော့ခန္ဓာကိုယ်ကအဲ့ဒါမကြန့်ခိုင်တော့။အဲအဲ့ဒီမှာနောက်ဆုံးကြတော့ဘလောက်ထိအောင်ဖြစ်လာလဲဆိုရင် သူ့ထမင်းပွဲဟာသူ့အိယာရဲ့ဘေးမှာဇပွဲကုန်ရွှေ့ပြီးကျူရတယ်။နေရာကိုထမင်းစားတဲ့နေရာတော့အခန်းတောင်သွားပြီးမစားနိုင်မောတာ။ဒါနဲ့သူကတရားအထုတ်ခြင်းလေလို့ပြောတော့ဩအထုတ်လို့ရပါလေ တပည့်တော်အထုတ်ခြင်းနဲ့ဗျာတဲ့ဒါပေမဲ့မောလုံးလို့တပည့်တော်ကိုဓမ္မယုံနဲ့နေတဲ့နေရာထားပေးပါဘုန်းကြီးတို့ဘာမှမပြောပါဘူးတာလေးနေအဲ့ဒီကမှကြီးလာပြီဆိုတော့သွားဆိုပြီးဓမ္မယုံနဲ့အရှိပြားအနောက်ပြားဘုန်းကြီးထားပေးလိုက်တဲ့သူမဟာစီသာသနာရိပ်သာကြီးကဧက24ဧကရှိတယ်အနှိမ့်အမြင့်နေရှိတယ်အဲ့ဒီမှာဖန်ရင်ဓမ္မယုံကြီးကအနောက်ပြားမှာရှိတယ် အဲ့ဒီဒကမာကြီးတရားထုတ်ဖို့လာတဲ့အခါဘုန်းကြီးကအရှိပြားအစွန်ဆုံးကအနှိမ့်ဆုံးဇေယျကိုပို့လိုက်တယ်။ဒါနဲ့သူ့မှာအခိုင်းစီတွေခေါ်ပြရစီရတယ်ဆိုတော့နှစ်ယောက်ခေါ်လာတယ်။နှစ်ယောက်ခေါ်လာမှလည်းသူကဖြစ်မှာတယောက်တည်းလည်းမဖြစ်ဘူး။အဲ့တော့နှစ်ယောက်ခေါ်လာပြီးတော့ဒီဓမ္မယုံကိုသွားဖို့အတွက်အ ਨੇ ဆုံးသူဟာ၁၀ထောက်ထက်မနေနိုင်ရတယ်။သွားလိုက်ခြေလမ်းလေးလေးကလမ်းလှမ်းလိုက်မောလိုက်ထိုင်လိုက်။ သွားလိုက်ခြေလမ်းလေးလင်္ကလန်းလန်းလိုက်မောလိုက်ထိုင်လိုက်ဒီလိုနဲ့သွားရတယ်ဓမ္မယုံရောက်အဲ့ဒီမှာတခါလျှောက်ပြန်တယ်တပည့်တော်ဈဉ်ညာမလျှောက်ပြရစင်းနဲ့မရဘူးလျှောက်ကိုလျှောက်အဲ့ဒီတက္ကမကြီးလျှောက်ဖို့အတွက်ဘုန်းကြီးကလှုပ်ပေးထားတယ်ဈဉ်ညာကိုဓမ္မယုံကြီးပေါ်မှာဒီဘက်ထိတ်ကကလထိုင်တစ်လုံးဟိုဘက်ထိတ်မှာကလထိုင်တစ်လုံးချပေးထားတယ်အဲ့ဒီမှာကလထိုင်နှလုံးချပေးထားပြီးဒီဘက်ထိတ်ကနေသွားဟိုဘက်ရောက်ရင်ထိုင်နားလိုက်မောပြေ အဲ့ဒီဘက်ထိတ်ကဒီဘက်ရောက်လာရင်ဒီဘက်ကြတော့ထိုင်အမောပြေအဲ့ဒီလိုနဲ့ဘုန်းကြီးဒီကမာကြီးကိုသင်သင်ပြီးတော့ဇွဲနဲ့ကြိုးစားတယ်ကမာကြီးရတယ်ဒီတိုင်းနဲ့ခမမလှုပ်ရင်ခမလှုပ်တာနဲ့မောပြီးအမောစုသိမယ်အဲဒီတော့ကိုယ့်ရဲ့ခန္ဓာကိုကြန့်ခိုင်လာအောင်လုပ်ရမယ်ဈဉဏ်ရှောင်းရမယ်ရှောင်းခိုင်းတာနောက်ကြတော့ဒီဘက်ကနေတစ်ခေါက်သွားဟိုဘက်နာဟိုဘက်ကနေတစ်ခေါက်သွားဒီဘက်နာနေနောက်ကြတော့နှစ်ခေါက်မှတစ်ခါနာနောက်ကြတော့သုံးခေါက်မှတစ်ခါနာ နောက်ကြတော့ဟောမိနစ်30မှတစ်ခေါက်နာနောက်တစ်နာရီလုံးဝမနာဘဲနဲ့ရှောင်နိုင်သွားတယ်အလေးချင်းကောင်းသွားတယ်ဟောဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်ခြင်းဟာခရီးရှည်ရှည်မသွားနိုင်ဘူးလားနံပါတ်1ပဒံနဲ့ခမောဟောတီတဲ့ကိုရောစိတ်ရောကြန့်ခိုင်နေတယ်ဈဉ္ညာလျှောက်ခြင်းဟာဘာဖြစ်တယ် အေးခန္ဓာကိုယ်လည်းကြံ့ခိုင်တော့စိတ်ဓာတ်အင်အားတွေရောမကြံ့ခိုင်ဘူးလားကြံ့ခိုင်လာတယ်နောက်နံပါတ်3အပါပါရောဟောတိယောဂကင်းစင်တယ်ဈဉ္ဉံလျှောက်တဲ့အတွက်ယောဂဗျာတွေဘာဖြစ်နိုင်လဲကင်းစင်နိုင်ယောဂကင်းစင်ရင်အသက်တူမှလားအသက်ရှိမှလားအသက်ရှိမှအသက်ရှိခြင်းရင်ဘာလို့ရမှာလဲဈဉ္ဉံလျှောက်ဘုဒ္ဓကြီးတွေထိုင်နေကြတယ် ခုနကနာယံမကြောမိပြီးတော့ထိုင်မနေကြနဲ့စဉ္ညာလေးများများရှောင်ဒါပဲအဲ့ဒါကြောမိနေရတဲ့ပုဂ္ဂိုလ်တွေဒါသတိပေးရမှာစဉ္ညာများများရှောင်ရင်နောက်ကျောလွတ်မယ်အမိလွတ်မယ်စဉ္ညာမရှောင်ရင်တော့အမိနဲ့ပဲထိုင်ပြီးတော့ကြောမိပြီးငိုက်နေတာနဲ့ပဲအချင်းကုန်သွားမယ်ဝိရိယကယော့သွားတာကိုကြောမိထားတော့အဲ့တော့ကြောလေးနဲ့ဖြောင်းဖြောင်းလေးထားပြီးအာထုံမှဝိရိယလေးကပါလာဒါကြောင့် ဒီဈင်းနဲ့ရောက်တဲ့အတွက်ကြောင့်ယောဂကင်းစင်နေအသက်ရှည်တယ်ဆိုတာဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားရဲ့ကြောင်းတကာဖြစ်တဲ့ဗိမသာရသူ့ကိုပဲနမူနာထားကြည့်ပေါ့ဗိမသာရမင်းကြီးဟာသားဖြစ်တဲ့ပုဂ္ဂိုလ်ကအကျဉ်းချပြီးတော့ထားတဲ့အချိန်ပထမပိုင်းတော့သူ့ရဲ့မေတော်ကြီးဝင်ခွင့်ပေးတဲ့အတွက်စားပွဲတောက်ပွဲတွေအားလုံးသုံးဆောင်ရတယ် ဟိုကဘာကမီးတော်ကိုကျင်းချထားရင်ဒီတိုင်းနဲ့သိမယ်လို့ထင်တာသူလက်နဲ့မတတ်ချင်ဘူးဒါနဲ့ဘာကမီးတော်ဘယ်လိုနေလဲဒီလိုဒီလိုပါပဲရှောက်ပြတော့အဲ့ဒီမှာဘာကြောင့်လဲဆိုတော့မေတော်ကြီးစားစရာတွေကျွေးလို့ဒီလိုဆိုရင်မေတော်ကြီးဘာကမီးတော်ထံဝင်တဲ့အခါအကျဉ်းကဝင်တဲ့အခါကာလမှာသဘင်ကိုလည်းဒီတိုင်းထိုးမသွားရဘူးဖာရချရမယ်အပေါ်အင်းကြီးချုပ်ပြီးတော့လုံကြီးဘာရနဲ့သွားရမယ်ဆိုတော့အဲ့ဒီမှာခက်ပြန် အဲ့တော့ဘာလို့ရလဲဆိုတော့ခေါင်းဆံပင်လေးကိုဘုန်းကြီးတို့စတုမတို့တွေပြားရည်တွေတုတ်လိမ်ပြီးတော့သွားရတယ်အဲ့ဒီဆံပင်ပေါ်မှာကန့်နေတဲ့ပြားရည်စတုမတို့သုံးဆောင်ပြီးတော့အသက်ရှင်နေတယ်ဘိမတာရမင်းအဲ့ဒါမေးတဲ့အခါကျတော့ဘယ်လိုတော့အသက်ရှင်လို့မလားရှင်လို့မယ်ဘာကြောင့်လဲဆိုတော့မေတော်ကြီးဒီလိုဒီလိုပဲဆံပင်ပြားရည်တို့စတုမတို့တို့ထောပတ်တို့စသည်တုတ်လိမ်သွားလို့ဆိုဒီလိုဆိုရင်မေတော်ကြီးမဝင်စင်းနဲ့မေတော်ကြီးကိုလုံးဝမဝင်ရတော့ မဝင်ရတဲ့အခါအကျဉ်းကန်းနဲ့မဝင်ရတော့ဘူးဆိုတဲ့အခါကျတော့ကြောင်းတကာဖြစ်တဲ့ဗိမသာရမင်းကြီးစားစရာရသေးလားစားစရာမရတဲ့အခါကျတော့ဒီကြောင်းတကာကြီးဟာမြတ်စွာဘုရားနဲ့တွေ့တဲ့အချိန်လေးကိုကတရားနာပြီးသောတာပန်တည်နေတဲ့ပုဂ္ဂိုလ်အဲ့ဒီမှာသူ့ရဲ့အကျဉ်းကန်းလေးထဲမှာဈဉ္ညာရှောင်နေတယ်ဘာလို့နေလဲ ဈဉ္ညာရှောင်နေတယ်သောတပရိယာပုဂ္ဂိုလ်ဒီတိုင်းလမ်းရှောင်နေတာမဟုတ်ဘူးအမှတ်တတိနဲ့ရှောင်နေတာအဲ့ဒီမှာဈဉ္ညာအမှတ်နဲ့ရှောင်နေတာတရေကုံသွားလေပဲဒီတိုင်းပဲစားစရာမရှိတောက်စရာမရှိနှစ်ရေကုံသုံးရေကုံငါးရေကုံအဲ့ဒီမှာခမီးတော်လည်းပဲစံမီလာမေးတယ်မစံသေးဘူးဟိုတုန်းကတည်းတောင်မှအစာမစားရဘဲနဲ့အသားရည်တွေဟာပူပြီးတော့ကြည်လင်ပြီးတော့ဝင်းပါနေပါတယ် ဘာမှမစားရဘူးမစားရဘဲနဲ့အသားရည်တွေဟာကြည်လင်ဝဲပါနေတယ်ဆိုတော့ဘယ်လိုကြောင်းမို့လဲဣရိယာပဋ္ဌာမျှတာနေလို့ပါတဲ့ဈဉ္ဉံဣရိယာကိုမျှနေဘာဣရိယာကိုမျှနေလို့လဲအခုဘုန်းကြီးတို့ယောဂီများလည်းဈဉ္ဉံဣရိယာကိုလေးမျှဖို့လိုတယ်အထိုင်ကြီးတဲ့ငုတ်တုတ်ထိုင်နေရင်နောက်ကြတော့မထိုင်နိုင်ပဲဖြစ်နေလိမ့်မယ်အောက်ကတခါတံပြားပူကြီးပေါ်မှာထိုင်နေရတယ်လို့တင်မကြီးတစ်ပြင်လုံးပူလောင်နေလိမ့်မယ် ဒါကြောင့်ဈဉ္ဉံဣရိယာပုဟာထိုင်တဏှာကြီးရှုမှတ်ပြီးရင်ဈဉ္ဉံဣရိယာပုတဏှာကြီးလျှောက်ပြရတယ်။ထိုင်တဏှာကြီးဈဉ္ဉံတဏှာကြီးညီမြအောင်နာယီကြည့်ပြီးလျှောက်။ကိုကညောင်းလို့ထိုင်နေလေဆိုရင်ကိုနာယီမပြေသေးဘူးငါဆက်လျှောက်မယ်။နောက်ဆုံးခြေတော့တရွတ်ဆွဲနေပြီစီငါလျှောက်မယ်။ဆွဲနေလျှောက်မယ်ဆိုတဲ့ကြိုးစားပြီးလျှောက်ကြည့်။တဏှာကြီးပြည့်ပြည့်ဝဝရှုမှတ်နိုင်တဲ့အချိန်မှာ အထိုင်ဣရိယာပုမှာအပြောင်းအရွှေ့တွေများလာမလားလျော့သွားမလားလျော့သွားမယ်လုံးဝဟိုတုန်းကတထိုင်တထိုင်တနာရီမှာနှစ်ခါသုံးခါပြင်ရရင်အခုတစ်ခါလောက်နဲ့ပြင်ရမယ်ဣရိယာပုမျှလို့လားမမျှလို့လားဣရိယာပုမျှတသွားလို့အခုလည်းပဲဣရိယာပုမျှပြီးတော့ကျမ်းမာပြီးတော့အဲ့ဒီမှာအသက်ရှိနေတာအဲ့လိုအသက်ရှိပြီးအသားရည်တွေပါဝါဝင်းနေတယ် ခုနှစ်ရက်တိုင်တိုင်အစာမစားရတာလည်းပဲအသားရည်ဝါဝင်ပြည့်ဖြိုးနေတယ်အဲ့ဒါနဲ့ဘယ်လိုလုပ်ရမလဲဆိုတော့ဈဉ်ညံမလျှောက်နိုင်အောင်ခြေဘဝဓာတ်နဲ့ခွဲမှဖြစ်မယ်ဆိုတော့မှအဲ့ဒီခါကျတော့မှခြေဘဝဓာတ်နဲ့ခွဲစားပက်ပြီးရှားမိခဲ့ရဲရဲတင်တဲ့ကရှောက်နိုင်သေးရနာအဲ့ဒီကြတော့မှနာယောဆန်နဲ့တည်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဈဉ်ညာလျှောက်ခြင်းဟာအသက်တူမှလားအသက်ရှည်မှလားကဲအသက်ရှည်ခြင်းရင်မလုပ်ရမလဲ ဟေးဈင်းညာလျှောက်ပြီးနောက်တကနံပါတ်၄အတိတံပိတံခာယိတံတာယိတံတမ္မာပရိနာမံကိစ္စတိဟောဒီဈဉ္ဉံလျှောက်ထားတဲ့ပုဂ္ဂိုလ်ဟာစားထားတဲ့အစာတွေကြည်ကျက်တယ်ဈဉ္ဉံလျှောက်ခြင်းအပြင်ဘာဖြစ်သလဲဟေးစားထားတဲ့အစာတွေကြည်ကျက်တယ်အခုဒီမှာလှူတာလှူလိုက်တန်းလိုက်ကြတာဆိုရင်နေရောခြူပွဲတွေရောအများကြီးပါမယ် အများကြီးပဲဘုန်းကြီးတို့ယောဂီများပြည့်စုံအောင်လဲဖုံးပေးစွမ်းနိုင်ရင်ရှုမှတ်မှုလေးနဲ့ဖုံးပေးအေးအေးဆေးဆေးဖုံးပေးလို့ရတယ်မို့လားဘယ်သူမှစပွဲကလာမသိမ့်ပါဘူးထင်ပါရဲ့ဟုတ်တယ်မို့လားအဲဒီလိုဆိုရင်တော့ဖြည်းဖြည်းကိုယ့်ဟာကိုယ်ဆန္ဒနာရီမထိုးမချင်းကိုယ်မှတ်ကလေးနဲ့စားလို့ရတယ်ရှုမှတ်မှုလေးနဲ့စားလို့ရတယ်ကိုယ့်ဟာကိုယ်စားကြည့်ပေါ့ ရှုမှတ်မှုလေးနဲ့စားကြည့်ရင်နောင်ကြတော့ဒီတိုင်းပဲစားခြင်းတယ်ရှုမှတ်မှုလေးနဲ့စားခြင်းတယ်အဲကိုကရှုမှတ်မှုမပါဘဲနဲ့စားနေကြသလိုဒီတိုင်းပဲစားတာပဲအဲရှုမှတ်မှုလေးနဲ့စားနေကြဖြစ်သွားရင်ဒီအမှတ်ကလေးနဲ့ပဲစားခြင်းနေတယ်ဝါးတဲ့ကနောက်ဆုံးတခြားအချိန်ဒီမှာမရှုမှတ်မိရင်တောင်မှဝါးတယ်ဝါးတယ်ဝါးတယ်မျိုးတယ်မျိုးတယ်ဟောအစာကိုကြာကြာဝါးစားတဲ့ခါကျတော့အစာတွေရောမကြည့်ကြဘူးလား စာရီလည်းကြည်ကျက်သွားတယ်အမှန်နဲ့စာအဲ့ဒါကြောင့်မို့ဈဉ္ညာလျှောက်ပြီးရှုမှတ်ရခြင်းဟာစားထားတဲ့အစာတွေကြည်ကျက်တယ်ဒါကြောင့်မို့မိမိတို့ဒီမှာဖုံးပေးသုံးဆောင်ပြီးပြီးဆုံးဖုံးပေးပြီးပြီးဆိုရင်အခမ်းမဝင်နဲ့ဘာလို့ရမှာလဲအေးဈဉ္ညာလေးလျှောက်အနည်းဆုံးမိနစ်30လောက်တော့မဖြစ်မနေလျှောက်အဲ့ဒီမှာဈဉ္ညာလေးလျှေากထားလို့ရှိရင်စမ်းထားတဲ့စာတွေအားလုံးကြည်ကျက်သွားတယ် နောက်တကနံပါတ်5စင်မစင်ကမာတိကတောတမာရိစိရထိတိကိုဟောတိဈဉ္ညာလျှောက်ခြင်းအပြင်ရထားတဲ့တမာရိပိုခိုင်မြဲတယ်ဈဉ္ညာလျှောက်တာမိမိတို့တမာရိပိုပြီးတော့ဘာဖြစ်မလဲတမာရီလည်းပို့ပြီးတော့ခိုင်မြဲတယ်လို့တမာရီလည်းညံညံဖြစ်လွယ်တယ်။ဈဉ္ညာလျှောက်ကြည့် ဘုန်းကြီးတို့မြတ်စွာဘုရားဟောတဲ့ပါဠိတော်ကိုကြည်လိုက်ရင်စင်ကမေနာနိတ္တဇာယပါဠိကကဲဘုန်းကြီးတို့ယောဂီများဆိုကြည်သမ်းမှာပါဠိကဘယ်လိုလဲစင်ကမေနာနိတ္တဇာယစင်ကမေနာဈဉ္ညာလျှောက်၍၎င်းနိတ္တဇာယထိုင်၍၎င်းကဲအထိုင်ကရှိကလားဈဉ္ညာကရှိကလားဈဉ္ညာကရှိကနော်တရားရှုမှတ်တဲ့အခါမှာဈဉ္ညာအရင်လျှောက်ပြီးမှထိုင်ရနောက်က ဈဉ္ညာရင်လျှောက်ပြီးမှထိုင်ကနောက်ကဈဉ္ညာကရတမာရီကိုဖြစ်လွယ်တယ်အဲ့ဒီဈဉ္ညာကရတဲ့တမာရီကိုထိုင်တဲ့အခါမှာပို့ပြီးတော့ခိုင်မြဲစေတယ်ဒါကြောင့်မို့တမာရီရလွယ်တာကဈဉ္ညာထိုင်ပြီးရှုမှတ်တဲ့အခါကျတော့ယောဂီကထိုင်နေကိုတော့ငြိမ့်နေတယ်စိတ်ကငြိမ့်ရလားငြိမ့်ဘူးစိတ်ကရွာရုပ်ကိုပေါ့ရှောက်တယ်ဟောဈဉ္ညာလျှောက်တဲ့အခါကျတော့ခန္ဓာကိုယ်တော့လှုပ်ရှားနေတယ် ဒါပေမဲ့စိတ်ကအဲ့ဒီပုံမှာရှုမှတ်တဲ့အာယုံထင်ရှားတဲ့အတွက်အဲ့ဒီအာယုံပုံမှာစိတ်ကလေးကတည်နေတယ်။ဒါကြောင့်မို့ဈဉ္ဉံစပြီးတော့တမာတိထူထောင်စပုဂ္ဂိုလ်ဟာဈဉ္ဉံနဲ့စထူထောင်ရတယ်။ဈဉ္ဉံကနေတမာတိထူထောင်ယူပြီးတော့အဲ့ဒီကရလာတဲ့တမာတိကိုအထိုင်နဲ့ပို့ပြီးတော့ခိုင်မြဲအောင်ကြိုးစားအထုတ်ပါ။အဲ့လိုဆိုတော့ဘုန်းကြီးတို့ဈဉ္ဉံလျှောက်ခြင်းအားဖြင့် တမာရီလည်းပူခိုင်မြဲတယ်လို့မရသေးတဲ့တမာရီလည်းမြန်မြန်မရဘူးလားကဲဈဉ္ညာလျှောက်ရတာအကျိုးဘယ်နှမျိုးရလဲ၅မျိုးရတယ်အဲ့ဒီ၅လူလေးကိုကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကဆောင်းပုံလေးစီကုံထားတယ်ဒါလေးရွတ်ဆိုရအောင်ခยีတွန်နိုင်ကြံခိုင်အာအင်းကင်းစင်ယောဂာ အစာကြည်ကျက်မပြက်သမာဓိငါးပါးရှိသွားသိစဉ်ကြံအကျိုးတည်းခยีသွားနိုင်ကြံခိုင်အာအင်းကင်းစင်ယောဂအစာကြည်ကျက် မပြည့်တမာတိငါးပါးရှိသွားသိစဉ်ကြံအကျိုးဒီကဲစဉ်ကြံလျှောက်တဲ့အကျိုးဘယ်နှမျိုးရမလဲမိမိမှာပါရမီမပြည့်စုံသေးလို့ဝိပဿနာဉာဏ်အထူးတွေမဉဏ်အထူးတွေမဖြစ်သေးဘူးဆိုရင်တောင်စဉ်ကြံလျှောက်ခြင်းအပြင်ဒီအကျိုး၅မျိုးမရဘူးလားဗျာ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 အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာဒီဖြစ်ပြဉာဏ်နေဈဉ္ဉဏ်လျှောက်ရင်းနဲ့ရောမတွေ့နိုင်ဘူးလားအဲ့ဒီဈဉ္ဉဏ်လျှောက်ရင်းနဲ့ဘုန်းကြီးတို့ဒီမှာကျေးဇူးရှင်တောင်မြို့မဟာကန္နာယုံဆရာတော်ဘုရားကြီးကပထမခြေလှမ်းယုံနံတန်းတို့လှမ်းဒုတိယမရှိကြဘူးလေပထမခြေလှမ်းလှမ်းပြီးလို့ဆုံးသွားပြီဒုတိယခြေလှမ်းစတဲ့ချိန်ပထမခြေလှမ်းရှိသေးလားဟောဒုတိယခြေလှမ်းယုံနံတန်းတို့လှမ်းတတ္တယမရှိကြဘူးလေ ဒုတိယခြေလမ်းနေဆုံးသွားပြီတတိယခြေလမ်းလည်းလှမ်းလိုက်ရောဒုတိယခြေလမ်းရှိသေးလားကဲမြဲတာလားမမြဲတာလားဉာဏ်လေးနဲ့ကြည့်ရင်ဘုန်းကြီးတို့ယောဂီများကြည်သားမမြဲပုံကိုခြေလမ်းနဲ့ခြေလမ်းနဲ့တွေ့နေမယ်ဒါကြောင့်မို့ဆရာတော်ဘုရားကြီးကတခါတည်းကြီးစင်းနဲ့ရှောင်ရင်းနဲ့နောက်ဆုံးအဖြစ်ပြက်တည်များကောင်းကောင်းမြင်လာတဲ့ခါမှာတဲ့နှမ်းအိုခင်းထဲမှာနှမ်းနေထည့်ပြီးလှော်တယ်လို့ပဲတဲ့ နှမ်းနေလှော်တဲ့အခါမှာမိဘူးကင်းပေါ်မှာတင်ပြီးလှော်တဲ့အခါမှာဖြောင်းဖြောင်းဖြောင်းဖြောင်းဖြောင်းဖြောင်းနဲ့နှမ်းနေပေါက်နေတာတွေမတွေ့ရဘူးလားအဲ့ဒီအတိုင်းပဲယောဂီကဒီခါလဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောတွေအားလုံးမြင်သွားမယ်ဒီညာနေအစဉ်စဉ်ရင့်ကျက်ပြည့်စုံရင်ဈဉာလျှောက်ရှုမှတ်ရင်းနဲ့အပယ်လွတ်နိုင်လောက်တဲ့ဉာဏ်စင်တန်းရောမရနိုင်ဘူးလားပါရမီတို့ရှိမယ်ဆိုရင်ဆင်းရဲငြိမ်းတဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာတိအောင်မရနိုင်ဘူးလား ဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်ဣရိယာပုကိုရှုမှတ်တယ်လို့ရိုးရိုးသေးသေးရှုမှတ်တယ်လို့ဈဉ္ညာဣရိယာပုကိုလည်းပဲအဲ့ဒီလိုရိုးရိုးသေးသေးတတိထားဝရိယစိုက်ပြီးတော့ရှုမှတ်ပွားများ အားထုတ်ရင်တရားလည်းတွေ့နိုင်တယ်တရားရောမရနိုင်ဘူးလားဒါကြောင့်အားလုံးဟာဈဉ္ညာကမ္မထံကိုသေးသေးချာချာရိုးရိုးသေးသေးနဲ့ရှုမှတ်ပွားများအားထုတ်နိုင်ကြခြင်းအပြင် မိမိတို့အလိုရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း